နေနေ့ပါစနေနေ့ဆိုတော့အရင်စနေဘက်ကဖော်တော်တဲ့ဓမ္မစရိယအင်းကျင့်သုံးရတဲ့အတွက်ပြရှိတဲ့အကျိုးလေးတွေကိုဓမ္မပါဠဝတ္ထုနဲ့ဆက်စပ်ပြီးတော့ရှင်းပြမှာကြပါမယ်လို့ပဋိညာဉ်ပေးပါပါတယ်အဲဒီသိသွားတဲ့အတိုင်းဒီဓမ္မပါဠဆက်လို့ချုပ်ပြီးတော့ဟောပါမယ် ဗုဒ္ဓကျုံခေါ်တဲ့အိန္ဒိယနိုင်ငံမှာကာစီတိုင်းဓမ္မပါဠရွာဓမ္မပါဠလူလေအမျိုးသားဟာတက္ကသိုလ်ကြီးတိတပမောက္ခဆရာကြီးထံသွားရောက်ပြီးတော့ပညာသင်ကြားတဲ့ဆရာကြီးရဲ့လက်ထောက်တပည့်အနေနဲ့ပေါ့လေလောကီပညာတွေပို့ချပြီးတော့နေပါတယ် ဒီဝိတုကြောင့်ဖြစ်ရခြင်းအကြောင်းကတော့ဒီနေ့မှာအဲ့ဒီဆရာကြီးရဲ့သားကြီးတယောက်တေဆုံးလို့ပူဆွေးကြပြီးတော့အဲ့ဒီအရေးနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးရနေပြီးတော့ဓမ္မပါဠိဌာန်ကသူတို့မျိုးမှာငငယ်ရွယ်ရွယ်နဲ့တေဆုံးတာမရှိဘူးလို့ဒီသတင်းကြတော့ဆရာကြီးကခေါ်ပြီးတော့မေးပါတယ် အဲ့ဒီလိုခေါ်မေးလို့ဓမ္မပါဠိကအေးဆရာကြီးကိုသူတို့အမျိုးအနွယ်ထဲမှာ80အထိပေါ့လေမျိုး80အထိငယ်ငယ်ရွယ်နဲ့မတိကြောင်းကြားရတော့တိတ်အံ့ဩသွားပါလေဒီလိုအံ့ဩပွေတဲ့အချက်ကိုဆရာကြီးသိရတော့လက်တွေ့ကိုယ်တိုင်စုံစမ်းရင်လာနဲ့တကြီးအငဲငယ်ပေါ့လေအငဲငယ်နဲ့ ခရီးထွက်ပါတယ်အဲ့လိုခရီးထွက်တဲ့အခါမှာိတ်ထဲမှာစိတ်အယိုးတွေထည့်သွင်းပြီးတော့ယူသွားပါတယ်ဘုကလာအနိုင်နိုင်ငံမှာတည်တွင်လာတဲ့သိပ္ပံတွေထုံးကနေဆိုရင်အခြားခြားနိုင်ငံကပညာရေးဆိုင်ဆိုင်ရာကဆရာကြီးတွေကိုယ်တိုင်ပဲဖြစ်ဖြစ်ဘုံဘုံသိချရတဲ့ဆရာတွေပဲဖြစ်ဖြစ်အဲ့ဒီပညာရကို သေသေးချာချာသိရအောင်လာပြီးတော့လေ့လာတဲ့အနေမျိုးပေါ့လေသို့တော့အခုခေတ်ကတော့သိပ္ပံပညာအတွက်လာပြီးတော့လေ့လာကြတာဟိုဟာကတော့ဘာကြောင့်ငငယ်ရွယ်နဲ့မတည်တယ်လဲဆိုတဲ့အကြောင်းပေါ့လေဒီအကြောင်းလေးကိုသိခြင်းလို့လေ့လာတဲ့သဘောပါပဲသိကြပါလိမ့်စိတ်ပညာလောကမှာစိတ်ပညာတရားကို တည်ထွင်လိုက်ပြီဆိုလို့ရှိရင်ကဘာရရကသိပညာပညာရှင်တွေကလာရောက်ပြီးတော့လေ့လာကြလို့ပေါ့လူကြမ်းပါစီတတ်တဲ့ဆေးတွေအသက်ရှိစီတတ်တဲ့ဆေးတွေအတည်စီတတ်တဲ့ဆေးတွေစသည်ပေါ့ဒီတော့လာရောက်လေ့လာကြလို့ပေါ့ဆရာကြီးလည်းသွားပြီးတော့လေ့လာပါတယ်အဲဒီလိုခရီးထွက်ကနေမှဆရာကြီးကသူလက်ထောက်တပည့်ကြီးဖြစ်တဲ့ဓမ္မပါဠိကိုခေါ်ပြီးတော့ဒီ University ကြီးမှာပေါ့လေ စာပေပညာလေ့လာတဲ့တပည့်များကိုသူ့ရဲ့အစစာပေကိုချဝေရာမှာကြားပြီးတော့ခီးထွက်သွားပါတယ်မကြမီပဲဓမ္မပါဠရောဟာအဒီဓမ္မပါဠရဲ့အိမ်ကိုပဲဆက်ရောက်သွားပါတယ်စာပေထဲမှာတော့ဘယ်လောက်သွားရတယ်ဆိုတာတော့မပါပါဘူးအခုတက္ကသီလခေါ်တဲ့နေရာဟာပါကစ္စတန်နယ်ထဲမှာရှိပါတယ် အခုကတိတိုက်ဆိုတာကတော့အိန္ဒိယဒီဟာနယ်ရဲ့မှာပေါ့။อืมရှိပါတော်တော်လေးမှန်ပေါင်းတော့ဝေးပါတယ်။ဒါပေမဲ့ဟိုခေတ်ကတော့ကုန်းလန်းကနေလာနိုင်တယ်လို့ထင်ပါတယ်။ဒါတော့တိတ်ရင်ကြည့်လိုက်ပါဦး။အဲဒီလိုခရီးဆိုင်ရောက်ရှိလာတဲ့တက္ကသိုလ်ဆရာကြီးဟာဓမ္မပါဠိအိမ်လူအိမ်သားများကဘုတရားကြီးကြည်ပြွန်စွာနဲ့ပေါ့လေ တဲ့ခါကျကျွေးမွေးကြစားစားရနေရာပေးကြတော့နောက်သာဝတ္တောက်ဖွဲ့ပြီးကျွေးပါတယ်လူမို့တရားတွေပြည့်စုံအောင်ဆောင်ရွက်ပေးပါတယ်အဲဒီလိုဓမ္မတုတ်ဆောင်ပြီးတဲ့တဲ့ဆရာကြီးနဲ့အိမ်သားဖြစ်တဲ့ဓမ္မပါဠိမိသားစုတို့စုပြီးတော့အေးစီစီစကားပြောဆိုတဲ့အခါမှာဆရာကြီးက ဓမ္မပါဠိရဲ့ဖခင်ပုံနာကြီးကိုဓမ္မပါဠိတော့အခုကွယ်လွန်ပြီးဖြည့်ကြောင်းပေါ်ပြီစတင်ပြီးတော့စကားပြောပါတယ်အဲဒီလိုပြောပြီးတော့ဓမ္မပါဠိမိသားစုကိုဟန်ဆောင်ပေါ့လေနှစ်သိမ့်ပါတယ်နှစ်သိမ့်မှုကတော့ယုံနာသင်္ခါရတရားမှလည်းမြတ်အနိစ္စမမြဲတဲ့တရားတွေကြီးပဲမခိုင်ခံတဲ့တရားတွေကြီးပဲဒါကြောင့်မလို့ ဘုံသားကြီးဘာမှမစိုးရိမ်ပါနဲ့မပူဆွေးပါနဲ့ဒါဖြစ်မြဲဓမ္မတာပါပဲဆိုပြီးတော့ခံဆောင်သူကတရားချပါတယ်။อืม University တခုကဆရာကြီးတွေလည်းပဲညာသေးတာပေါ့ဒီမှာအခုကလာဆရာကြီးတွေတော့ညာလားမညာလားပြီးအဲ့ဒီဆရာကြီးကတော့ညာတာပဲ။အဲ့ဒါလို့ခံဆောင်နှစ်သိမ့်တရားကြားတဲ့အခါမှာဓမ္မပါဠိလူတွေရဲ့ဖခင်ပုံသားကြီးကလက်ခုပ်လေဝါတီးပြီးတော့ပေါ့ဒီ။ အမနာကိုအာပြင်းပြပြပြရေမောပြီးတော့အော့သွားပါလေဆရာကြီးကဘာကြောင့်ရေပါသလဲလို့အဲ့ဒီလိုမေးမြန်းတဲ့အခါမှာပုံနာကြီးကကျွန်တော်သားဟာမသေးပါဘူးဆရာကြီးတခြားသူတယောက်ယောက်ဒေတာဖြစ်ပါလိမ့်မယ်လို့အဲ့ဒီလိုပဲရဲတင်းနေနဲ့ပြန်ပြီးတော့ပြောပါတယ်ခြေပပါတယ်အဲ့ဒီလို ပြောပြီးတဲ့အခါမှာဆရာကြီးကတစ်ဆင့်ယုံရအောင်ဆိုပြီးတော့ဟန်ဆောင်တစ်ခုလုပ်ပြန်တယ်။အဲဒါကတော့ချားမဟုတ်ပါဘူး။သူအသင့်ဆောင်ယူလာတဲ့စိတ်သားစိတ်ရိုးတွေကိုထုတ်ပြီးတော့ဟောတာတင်သားရဲ့အယိုးပါပဲ။အဲဒါကိုထုတ်ပြတဲ့အခါဆရာကြီးကိုပြန်ပြီးတော့ဟာဒီအယိုးတွေကကျုပ်သားရဲ့အယိုးဖြစ်နိုင်မှာဘူးဆရာကြီးတဲ့။စိတ်ရိုးတွေခွေးရိုးတွေပဲဖြစ်ပါလိမ့်မယ်ဆိုပြီးတော့ဆရာကြီးအဲပုံနာကြီးကပြန်ပြီးတော့ပြောပြန်တယ် ကျွန်တော်သားတော့ဘယ်နည်းနဲ့မှမသေးပါဘူးဗျာကျွန်တော်တို့အမျိုးနယ်မှာဆိုလို့ရှိရင်ရှေ့90အထိငငယ်နဲ့တည်တာအခုဒီမရှိသေးပါဘူးဆိုတာတခါလေခတ်တင်းလေးကိုရဲရဲရဲရဲပြန်ပြီးတော့ပြောပါတယ်အဲဒီလိုဒုတိယတစ်ကြိမ်အံ့ဩဝယ်ကြားပြန်တော့ဆရာကြီးကငငယ်ရွယ်နဲ့မတရားခြင်းအကြောင်းကြီးသိကျင်တာနဲ့မဟုတ်လို့စပြီးတော့ပုံသားကြီးကိုမေးခွန်းထုတ်ပါတယ် ကိသေဝတံကိမ္ပနဗြဟ္မချရိယံကိစ္စစုจิณသအယံဝိပါကောတသမာယိမေဗြဟ္မဏဣတမထံကသမနတုဟံဒါရဏမယေတဲ့မာရဝါတော့ပုံလားကြီးတဲ့ဘယ်လိုအကျင့်မျိုးတွေကိုကျင့်လို့ငငယ်ရွယ်ရွယ်နဲ့ဒီလိုအမျိုးတွေမှာမတရားပါသလိုတဲ့အဲ့ဒါကိုပြောပြဆမ်းပါတဲ့သိရစီပေါ့ဒီတော့ ဆရာကြီးတဲ့ကျွန်တော်တို့အမျိုးမှာအခုလိုတရားတွေရှင်းကြပါတယ်တဲ့ဓမ္မကျရာမတရားတွေလည်းရှင်းကြပါတယ်မတရားမကျင်ဘူးပေါ့နဖုဇာပနမုဇာပနာမတဲ့မမှန်မကန်တဲ့စကားလည်းမပြောကြဘူးလေပြောကြရှိရင်လည်းမမှန်ကန်ကန်ပြောတယ်ပြီးတော့ရန်တိုက်တဲ့စကားလည်းမပြောဘူးရှုသာသာပြောတယ်ဒါတွေလည်းအကုန်လုံးပေါ့ပပ္ပနိကာမဏိပြိဝိတ္တိယာမတဲ့ မကောင်းတဲ့အမှုတွေလည်းမပြုကြဘူးတဲ့အရိယာတို့ရုံဆက်ဆုပ်တဲ့အကျင့်မှန်များဆိုလို့ရှိရင်ကျွန်တော်တို့အမျိုးလုံးရှောင်ကျင်ကြပါတယ်တဲ့ဒါကြောင့်မလို့ကျွန်တော်တို့အမျိုးအနွယ်မှာငငယ်ရွယ်ရွယ်နဲ့မတည်ပါဘူးတဲ့အဲ့ဒီတစ်ချက်တင်ကြပါလားနောက်ဆက်လက်ပြီးတော့လည်းပြောပါသေးတယ်ကျွန်တော်တို့ theory အနေနဲ့တရားမှန်လို့ရဆိုလို့ရှိရင်အကုန်လုံးနားယူပါရဲ့မတူတော့တရားတွေလည်းပဲနားပါတယ်တဲ့ သူတော်တရားတွေလည်းလာပါတယ်တဲ့ဒါပေမဲ့လို့မသူတော်တရားတွေကိုတော့လူမှုရေးအရာပေါ့လေအာနာပါနာနဲ့မထက်ညအောင်လို့နာပေမဲ့လို့အဲ့ဒီမသူတော်တရားအတိုင်းတော့မကျင့်သုံးပါဘူးတဲ့သူတော်ကောင်းတရားတွေပဲကျင့်သုံးပါတယ်ဒါကြောင့်မလို့ကျွန်တော်တို့အမျိုးနွယ်မှာငယ်ငယ်ရွယ်နဲ့မသိပါဘူးတဲ့အဲ့ဒီခေတ်တွေကအိန္ဒိယမှာ ဝါဒအမျိုးမျိုးတွေရှိနေနေပဲနဲ့တူပါတယ်။ဒါပေမဲ့လို့ပုံသားကြီးကညာရှိတဲ့ပုံသားကြီးဆိုတော့ဘယ်ယူဝါဒဟာမှန်တယ်အပြစ်ကင်းတယ်ဘယ်ယူဝါဒဟာမမှန်ဘူးအပြစ်မကင်းဘူးမမှန်မကန်တဲ့အပြစ်မကင်းတဲ့ယူဝါဒကိုရှောင်ရှားပြီးတော့အပြစ်ကင်းတန်ရှင်းတဲ့မှန်ကန်တဲ့ယူဝါဒကိုဆောင်ပြီးတော့သူတို့ကောင်းနေနဲ့ပေါင်းသိရမယ်ဆိုတာပေါ့လေအဲ့ဒီအချက်တော့သူတို့နားလည်တယ်သိရေးကြည့်တယ်အဲ့ဒါအဲ့ဒါဒီပုံသားကြီးမှာတော့ လူမျိုးရေးကျင့်ဝတ်တော်သူကရှိပါတယ်လူမှုဆက်ဆံရေးကောင်းတယ်လို့ဆိုရမှာပဲလာသမျှပြောသမျှအယူဝါဒတွေတော့အာနာပါနနဲ့နားထောင်တာလည်းရှိရင်လည်းရှိမှာပါအကောင်းဆုံးမှန်မှန်မှန်ပေါ့လေอืมနားထောင်တာလည်းရှိရင်လည်းရှိမှာပါလားတနည်းနည်းတော့ရှိမှာပါပဲဒါမှလည်းသူရှောင်ကျင်တဲ့တကယ်လို့ဒါကောင်းတာကိုဆိုတာကိုရောပြီးတော့လက်ခံကျင့်သုံးမယ်ဆိုလို့ရှိရင်တော့ပုံလားကြီးမတော်မပုံလားကြီးမိသားစုဟာတော့ ဝါရာဟင်းလေးအကြီးဖြစ်နေလို့တော့သိကြတာပဲအဲ့ဒီဝါရာဟင်းလေးအကြီးအဖြစ်မခံဘူးပြီးတော့ဆက်လက်ပြီးတော့ဘုံသားကြီးကဆရာကြီးကိုတင်ပြပါသေးတယ်ပုဝေဝသုမနာဘဝမတံပိဝေအတ္တမနာဘဝမတတဝပိဝေနာနုတ္တပါမပစ္စာတတ္တမဟိအမှန်တရားနာမိရေတဲ့ဆရာကြီးတဲ့ကျွန်တော်တို့လူဆရာတန်းဆရာရှိလို့ရှိရင် မလှူခင်တဲ့ကူကတင်ကြိုပြီးတော့မိမိတို့လှူရတော့မယ်ခုပိုင်တဲ့ပစ္စည်းနဲ့သူများအကူအညီပေးရတော့မယ်သူများအလိုဆန္ဒတွေရှိရတော့မယ်ဆိုတာပေါ့လေလူရလူရပဲရေးကိုတွေးပြီးတော့ဝန်တာကြတယ်တဲ့လူတဲ့ကာလမှာလည်းပဲစိတ်ကြီးကြီးကြီးလေးလေးနဲ့လှူကြတယ်တဲ့လှူပြီးတဲ့နောက်ပိုင်းမှာငါလှူရတာမှားပြီอืมဆိုပြီးတော့နောက်တာလည်းမပူပါကြဘူးတဲ့ အဲ့ဒီလိုအကြောင်းချက်တွေရကျွန်တော်တို့အမျိုးအနွယ်ဟာနည်းနည်းရွယ်နဲ့သိတာမရှိပါဘူးဆရာကြီးဒီလိုတစ်ချက်ဒီတော့နောက်တစ်ခုလည်းပဲဆက်ပြီးတော့တင်ပြပြန်နေတယ်ဆရာကြီးရဲ့အဲသမဏခေါ်တဲ့သူတော်ဗြဟ္မဏခေါ်တဲ့သူမြတ်ပြီးတော့ခရီးတစ်ပါးလည်းခရီးတစ်ပါးတွေဒါတော့ဆင်းရဲနှောပါတဲ့ပုဂ္ဂိုလ်တွေတောင်းစားတဲ့ပုဂ္ဂိုလ်တွေပေါ့လေလာရောက်ပြီးတော့အလှခံလို့ရှိရဲ့ စားဝယ်ရတောက်ဖွယ်ရတွေနဲ့ကြည်ကြည်နက်နက်ကြီးဖြစ်သွားအောင်လို့သူတို့လူသားကူညီပါတယ်တဲ့အဲဒီလိုအကြောင်းတွေကြောင့်လည်းပဲကျွန်တော်တို့လူသားစုဟာကျွန်တော်တို့အမျိုးအနွယ်ပါငယ်ရွယ်နဲ့မတည်ပါဘူးတဲ့ဒီတော့နောက်တစ်ခုလည်းပဲတင်ပြပါသေးတယ်ဆရာကြီးတဲ့ကျွန်တော်တို့အမျိုးသားတွေခန္ဓာကလည်းပဲကိုယ်ဇနီးနဲ့သာရှင်းလာပြီးတော့ဇနီးမယားတွေကလည်းပဲကိုယ်လင်သားနဲ့သာရှင်းလာကြပါတယ်တဲ့ ကိုယ်ပိုင်တဲ့ဟာကိုကြော်ပြီးတော့အခြားမကျင့်ကြပါဘူးတဲ့မြတ်သောအကျင့်ကိုပေါ့လေလူကောင်းသူကောင်းတွေချင်းမို့တဲ့အကျင့်ကိုအဲ့ဒါပဲကျင့်ကြပါလေတဲ့ဒါကြောင့်မလို့ကျွန်တော်တို့မြို့နယ်မှာငယ်ရွယ်နဲ့မတည်ပါဘူးလို့တစ်ချက်တင်ပြကြတယ်ပြီးတော့နောက်တက်ပြီးတော့ဆက်ပြီးတော့တင်ပြကြတယ်ကြာဆရာကြီးတဲ့ကျွန်တော်တို့ဟာ ညှင်းဆဲတပ်ဖြတ်ဖို့ကလည်းပဲရှောင်ပါတယ်တဲ့သူပိုင်ပစ္စည်းကိုလည်းပဲမတရားယူခြင်းမှလည်းရှောင်ပါတယ်တဲ့ကုသိုလ်ပြုဖို့မိလျော်ခြင်းအကြောင်းဖြစ်တဲ့ဤမှုစေဝါတွေတောက်ရှူခြင်းမှလည်းရှောင်ပါတယ်တဲ့အဲ့ဒီလိုဟာတွေရှောင်တဲ့အတွက်ကြောင့်လည်းပဲကျွန်တော်တို့ကျွန်တော်တို့အမျိုးအနွယ်မှာငငယ်ရွယ်နဲ့မတည်ကြပါဘူးတဲ့ပြီးတော့နောက်လည်းပဲဆက်တင်ပြပြန်လေးတယ်ဆရာကြီးတဲ့ ကျွန်တော်တို့ကလည်းပဲအခုပြောခဲ့တဲ့တရားတွေပြည့်ပြည့်ဝဝရှင်းလုံးရတယ်တဲ့ကျွန်တော်တို့ဇနီးတွေကလည်းပဲပြည့်ပြည့်ဝဝရှင်းလုံးရတယ်တဲ့ကျွန်တော်တို့ကလည်းပဲမြင့်မြတ်တဲ့တရားတွေရှိဇနီးတွေမှာလည်းမြင့်မြတ်တဲ့တရားတွေရှိပြီးတော့နှစ်ဦးပေါင်းလို့ရရှိတဲ့သားတွေဟာပရိသေကာလကစပြီးတော့ဒီတဏ္ဍရှင်းရှင်းတွေဖြစ်ပြီးတော့မူးဖွားလာတဲ့အခါမှာဝေဒကျန်တတ်ဖြစ်ပညာတတ်ပညာရှိတယ် သူတော်ကောင်းလေးတွေလည်းပဲမွေးလာပါတယ်အဲဒါကြောင့်မလို့ကျွန်တော်တို့အရွယ်အဲအမျိုးလည်းပါငငယ်ရွယ်နဲ့မတည်ကြပါဘူးတဲ့ဒီအချက်ဟာလေးလေးနဲ့စဉ်းစားမယ်အချက်ပါပဲဘာဖြစ်လို့လဲဆိုတော့လူတိုင်းလူတိုင်းဟာမိသားစုနဲ့ပေါ့လေချမ်းချမ်းသာသာနဲ့ရှင်ရှင်ကြည်ကြည်နဲ့ညီငယ်နဲ့နေကြတာပဲကိုယ်သားတွေသမီးတွေနဲ့ ညီညွတ်ညွတ်နဲ့ပေါ့လေစီစီရုံးနဲ့နေကြရတာပဲဒါတွေသမီးတွေဝိဖွာလာပြီဆိုလို့ရှိရင်ဒီဘဖြစ်တဲ့ပုဂ္ဂိုလ်များဟာငရေရစပြီးတော့တောက်လျှောက်ပေါ်ပြီးတားနေမှာသမီးလိမ်မာလေးတွေဖြစ်စီခြင်းရတာပဲလိမ်မာတဲ့သားသမီးတွေကိုကြည့်ခြင်းရတာပဲလိမ်မာတဲ့သားသမီးတွေရပြီဆိုလို့ရှိရင်ဒီဘတွေမှာဘယ်လောက်ပျော်မလဲဆိုတာပေါ်ပြီးမျှော်မှန်းရမှာပါပဲဒီချက် လေးလေးနက်နက်စဉ်းစားဖို့ပါပဲအဲဒီလိုသားကောင်းသမီးကောင်းလေးတွေမိသားစုထဲမှာပေါ်ထွက်ဖို့ဆိုတာမိသားစုခေါင်းဆောင်ဖြစ်တဲ့မိဘနှစ်ဦးကသိအရေးကြီးတယ်ခေါင်းဆောင်နှစ်ဦးမှာအခုပြောခဲ့တဲ့တင်ညာရှိသူတော်ကောင်းတွေလက်ခံနိုင်လောက်တဲ့အကျင့်တရားတွေရှိပြီဆိုရင်အဲဒီမိဘနှစ်ဦးကဖြစ်ပေါ်တဲ့ သားဟာသားသမီးတွေဟာသူတော်ကောင်းစိတ်တက်ကလေးတွေပေါ့လေအငွေကလေးတွေပေါ့ရလာပြီအဲ့ဒီငွေကလေးတွေဟာမိဘနှုတ်ကဆင်းသက်တာပဲနောက်အရွယ်ရောက်တဲ့အခါကျတော့လည်းပဲသူအရွယ်အလိုက်ပေါ့လေဒီကောင်းဖာကောင်းတွေကလူကောင်းသူကောင်းလေးတွေဖြည့်ရအတွက်လောကီတပညာတွေလည်းပဲသင်ပေးမယ်အဲလိုသင်ပေးတဲ့အခါမှာလည်းပဲ ကိုလို့စိတ်ထားလေးတွေကောက်အောင်ဆိုပြီးတော့သူတို့ကျင့်သုံးလို့အကျိုးရှိတဲ့တရားတွေပေါ့လေခုပြောခဲ့တဲ့တရားတွေပေါ့လေကြားလိုက်တယ်အဲကြားလို့ရှိရင်ကလေးတွေဟာသူတော်ကောင်းအလေးတက်ခဲ့ကြရတော့မှာသူတော်ကောင်းအငွေ့တယ်လည်းရပြီသူတော်ကောင်းအလေးတယ်လည်းရပြီဆိုလို့ရှိရင်ကင်ငယ်ရကလေးကောင်းလေးတွေဖြစ်ပြီးတော့ဖြည်းဖြည်းကြည့်ပြီးတော့နောက်လူကြီးတွေကောင်းတွေဖြစ်သွားနိုင်တယ် နိုင်ငံတော်ဝန်ကိုလည်းပဲထပ်ဆောင်နိုင်တဲ့အများရဲ့အကျိုးလည်းပဲဆောင်ရနိုင်တယ်သိကောင်းတာကဒါတော့ဆက်ပြီးတော့ဘုရားကြီးကဆရာကြီးကိုတင်ပြပြန်တယ်ဆရာကြီးတဲ့အမိအဖဤကိုမောင်နှမပါမယစီမြညာတိတွေအားလုံးဟာပေါ့လေနှုံတမလွန်ရေးငဲ့ပြီးတော့ပေါ့လေမမမကန်နဲ့မတရားတဲ့အမှုတွေမပြုပါဘူးတဲ့အားလုံးပဲ ဒီအကျင့်တွေကျင့်ကြပါလေဒါကြောင့်မို့လို့သူတို့အမျိုးနွယ်မှာနေနေရဲနဲ့မတည်ကြပါဘူးတဲ့အစဉ်အဆက်ကောင်းတဲ့တရားတွေရသွားအောင်လို့ဒီမျိုးတက်ကြီးခြံထားခဲ့ရစေတဲ့သဘောမျိုးပြောတာပါမျိုးဆက်တစ်ခုတင်မဟုတ်ဘဲနဲ့မျိုးဆက်အဆက်ဆက်ပေါ်တည်သွားအဲလိုလုပ်တဲ့သဘောပါပြီးတော့နောက်ဆုံးတင်ကြတာတော့ဆရာကြီးတဲ့ကျွန်တော်တို့မိသားစုတွေ ဆွေမျိုးဆက်တွေတွေခွက်ပြီးတော့ဒီလိုတရားကောင်းတွေတော်ကောင်းတရားတွေကြံပွားအောင်လုပ်တာမဟုတ်ပါဘူးတဲ့ကိုယ်အမိပြုပြီးတော့နေကြတဲ့ခြေတွေကျွန်းတွေအမှုလုပ်သမားတွေပေါ့လေနောက်လိုက်နောက်သားတွေအဲ့ဒီပုဂ္ဂိုလ်တွေလည်းပဲကိုယ်နဲ့ဒီလိုကနေရတာဖြစ်တော့မိသားစုရဲ့မှာပေါ်ဒီထည့်သွင်းပြီးတော့နောက်ဘဝကောင်းစားရေးအတွက်သူတို့ဘောမှာရှင်းတာတနာပြီးတော့အဲ့ဒီတရားကြီးကျင့်သုံးဖို့ရန်လည်းပဲညွှန်ကြပါတယ်တဲ့သူတို့တွေလည်းကျင့်ကြပါတယ်တဲ့ ဒါကြောင့်လူဒီတရားတွေပြန့်ပွားပြီးတော့ပေါ့လေသူတို့အမျိုးတွေမှာငငယ်ရွယ်နဲ့မတည်ကြပါဘူးတော်တယ်သူကအဲ့ဒီလိုပုံသားကြီးကဆရာကြီးကိုပေါ့လေဒီအကျင့်များမှာကျွန်တော်များငငယ်ရွယ်နဲ့မတည်ကြမိဒီယာချင်းအကြောင်းတွေပါပဲလို့ဓမ္မပါဠိဖခင်ပုံသားကြီးကဆရာကြီးကိုပြောပြတဲ့အခါမှာဆရာကြီးက သူဟာစုံစမ်းလို့လို့လာရခြင်းလာရတယ်ဆိုတဲ့အကြောင်းဓမ္မပါဠဟာကျမ်းကျမ်းဝါချမ်းသာရှိတယ်ဆိုတဲ့အကြောင်းပြောပြီးတော့အဲ့ဒီပုံနာကြီးတင်ပြတဲ့တရားတွေကိုအလုံးမှတ်သားပြီးတော့ရေးယူပြီးတော့ထားပါတယ်လို့ဆိုပါတယ်ပြီးတော့ဆရာကြီးလောက်သူဟာရုပ်တရည်ရဆံရလောက် ဒါလောက်တင်ပြီးကျွမ်းကျင်တာမဟုတ်ဘူးဒါလောက်လောက်တင်ပဲတပည့်တွေကိုပို့ချတာမဟုတ်ဘူးစိတ်ဓာတ်ရေးဆရာကလည်းပဲလူတွေမှာတကယ်လိုအပ်တဲ့ငရွယ်နဲ့မတည်ခြင်းအကြောင်းအဆင်းလာခြင်းအကြောင်းအသက်အသက်ရှင်ခြင်းအကြောင်းကျမ်းမာခြင်းအကြောင်းဖြစ်တဲ့အချက်လက်တွေကိုလည်းပဲကိုယ်တိုင်ကိုယ်ကျစုံစမ်းပြီးတော့လေ့လာပေါ်ရတယ်ဆိုတာပေါ့လေဆရာကြီးလည်းပဲတော်တော်ချင်းမို့ဆရာကောင်းတယ်ဒီကုကာလ ပညာပိုင်းဆိုင်ရာပုဂ္ဂိုလ်တွေရုပ်ဓာတ်ဆိုင်ရာအတတ်ပညာတွေလောက်တာအလေးလာများပြီးတော့စိတ်ဓာတ်ဆိုင်ရာကပေါ့လေအတတ်ပညာအလေးလာမှုတွေနည်းကြပါတယ်။ဒါမှလို့အမေရိကတိုင်းပြည်ကြီးကတော့ရုပ်ဓာတ်ရေးရမှာလည်းပဲအစွမ်းကုန်ပေါ့လေလေးလာသလိုစိတ်ဓာတ်ရေးရမှာလည်းပဲတော်တော်လေးလိုက်စားကြပါသလိုဝက်လာစရာကောင်းပါတယ်ဒီချက်တွေတွေ့ရတာ။အဲ့ဒါလို့ဆရာကြီးကမှတ်တမ်းနေ ငငယ်ရွယ်နဲ့မတည်ခြင်းအကြောင်းပေါ်ဒီတရားတွေကိုမှတ်တမ်းပြုပြီးတော့ပြီးတဲ့အခါမှာဘုံသားကြီးကနောက်ဆုံးဂါထာနှစ်ခုနဲ့မှတ်ချက်ချပါတယ်ဆရာကြီးရဲ့လက်တွေ့ကျင့်သုံးရတဲ့တရားဟာတရားကိုရိုသေသေးနဲ့လိုက်နာတတ်တဲ့ပုဂ္ဂိုလ်ကိုတကယ်စောက်ရှောက်ပါတယ်ဆရာကြီးတဲ့ပြီးတော့တရားတော်ဟာလက်တွေ့ကြည့်ရကျင့်သုံးလို့ရှိရင် ချမ်းသာမှုအပြည့်အဝကိုလည်းပဲဖြစ်စီနိုင်ပါတယ်ဆရာကြီးတဲ့။အဲသူတို့လက်တွေ့ကြီးပြောပါတယ်မှာ။ဒီတော့တရားကျင့်လုံးတဲ့ပုဂ္ဂိုလ်ဟာမကောင်းတဲ့ဒုပ္ပတိဘဝလည်းပဲမလားနိုင်ပါဘူးတဲ့။ဒီဒီကကောင်းစွာကျင့်သုံးရတဲ့တရားရဲ့အကျိုးအာနိသင်တွေပါပဲတဲ့။ကျွန်တော်ရဲ့သားဆိုလို့ရှိရင်လက်တွေ့တရားတွေကျင့်သုံးနေတာဖြစ်တော့သူကျင့်သုံးတဲ့တရားကပဲသူ့ကိုဆောက်ရှောက်နေမှာပါတဲ့။ ဥပမာမိုးရွာတဲ့အခါမှာလုံလဲတဲ့ထီကြီးဆောင်းထားတယ်လို့ပေါ့လေတရားရဲ့အဆောက်အအုံအကာအကွယ်ရနေရကျွန်တော်သားဟာပယ်နည်းနဲ့မှမတည်ဘူးဆိုတော့သိပါရဲ့သူဆရာကြီးယူခဲ့တဲ့ဟာတွေကတော့လူရိုးမဟုတ်ပါဘူးတဲ့စိတ်ရိုးတွေပါပဲကျင့်သုံးဖို့စိတ်ရေးကြည့်ပါတယ်လူတွေဟာတွေလည်းပဲဖြစ်ပြည်ပြီးသားဟာတွေလည်းပဲအားရဝယ်ကောင်းလောက်ပြည့်တယ်ပြည့်ပြီးတော့ပေါ့လေ ကျင့်သုံးသွားမယ်ဆိုရင်အခုပြောခဲ့တဲ့အကျိုးအာနိသင်တွေရဖို့သိကြပါတယ်အဲ့ဒီအပေါ်မှာစိတ်ဓာတ်လည်းပဲတိုးမြင့်ပြီးအဋ္ဌဉာဏ်တွေလည်းပဲပွားအောင်အရှင်းမြင့်တဲ့တရားတွေအထုလိုက်ကြပြီဆိုလို့ရှိရင်တော့အထူးပြောစရာမရှိပါဘူးအဲ့တော့အခုပြောခဲ့တဲ့အချက်တွေကောင်းကောင်းသိနာလည်းပြီးတော့ခွန်ကြီးတို့တွေဟာဓမ္မစရိယာခေါ်တဲ့အချိန်ကတရားတွေပြည့်စုံပြီးတော့အရှင်းမြင့်တတိပ္ပာဘာဝနာတရားတွေအထုလို့ ဆင်းစဉ်ဆင်းစဉ်စိတ်ဓာတ်တွေမြင့်ပြီးတော့ဝိပဿနာဉာဏ်တွေလည်းတိုးတက်ပြီးတော့နောက်ဆုံးဖြစ်ပြမစားငိမ့်တာရောက်တဲ့အထိကြိုးစားပွားများအထုတ်နိုင်ကြိုးစားကြပါစို့ကြိုးစားနိုင်ကြပါစေ။